တရားညုံရဆိုတာတော့တက္ကရာတိရှိလို့ဇဏဖြစ်စီလို့ပြညာဒုတိယအချက်တော့ပြောတယ်ဒုတိယအချက်ဒီဥစ္စာကတော့ဒီကြီးအတွက်ကတော့20တောင်ရှိပါတယ်တက္ကရာတိရှိခန္ဓာ၅ပါးရှိတာဒီဘက်ခန္ဓာဝိညာဉ်ခန္ဓာစိညာခန္ဓာစင်္ခါရခန္ဓာဝိညာဉ်ခန္ဓာ ခန္ဓာ၅ပါးခန္ဓာ၅ပါးမှာတရုတ်တရုတ်မှာသက္ကဒိဋ္ဌိစွဲပုံ၄မျိုးရှိပါ၄၅လေးဆိုတော့20ပါဒီဝေခန္ဓာပါသက္ကဒိဋ္ဌိစွဲလာမှု၄ခုကျန်တဲ့၄မျိုးပါလည်းပဲတမျိုးတမျိုးပါ၄မျိုးရှိပါလို့ပြောပါတယ်ဒါကြောင့်သက္ကဒိဋ္ဌိ20တို့ကျန်ကန်တဲ့မှာကြီးပြတ်ပြတ်သွားတယ် So we have covered uh, two aspects of Putujana. One is uh, reducing many corruptions or kilesas, and second one, which we uh, Shava covered last time, many views of individuality unremoved. That is Sakha deity. multitude of Sakha Multitude in both time and quantity. Uh, uh, the total quantity of uh, Sakha uh, comes to 20. There are five uh, aggregate skandhas. Each skandha has four kinds of uh, Sakadeti, so that gives 20 uh, in quantity, 20 Sakadatis. Views of individuality. Changanyama Rupa Adapta Samanupasati Rupa Yuteteku Adapta အတ္တကူ၍သမနုပစ္စတိကမ္မအဲယူကမ္မယူဆိုင်ယူဆိုင်ယူဆိုင်ဆွဲရုပ်တတဲ့တရားကိုအတ္တလို့ဆွဲဒီလိုကြီးတာတစ်မျိုးပါအဲတော့တချို့ပုဂ္ဂိုလ်တွေဟာဒီလောကမှာပေါ်တဲ့တချို့ပုဂ္ဂိုလ်တွေဟာရုပ်ကို ဇီဝအတ္တအသက်ရှင်တဲ့ကောင်လေးဟုတ်ကဲ့ယုတ်ဒီပဲလေအတ္တအတ္တဒီပဲလေယုတ်ဆိုတာပါဒီယုတ်နဲ့အတ္တကိုမကွဲမပြားတသားတဲ့ပေါ်လေအဲ့ဒီဆက်သိကြပါစို့သူခန္ဓာကိုယ်တွေကမာရာပြောတာပြီးတော့ ရေစီတာစိတ်ကဆုထွက်လာလူရန်လို့ရအေးတာတောက်လာတင်လာလို့တာဒါတွေကရုပ်သက်တဲ့တရားတွေအဲရုပ်သက်တဲ့တရားတွေဟာဒါအတ္တပဲလို့အဲဒီလိုယူဆလိုက်တာအဲဒီရုပ်သက်တဲ့တရားတွေဒီပဲလေအတ္တအတ္တဒီပဲလေရုပ်ဆိုတာအတ္တဝါယဆိုတာအတ္တဝါယဆိုအတ္တဝါယဆိုတာနှစ်ခုမဟုတ်ဘူးဆိုတာတစ်ခုမဟုတ်ဘူးဆိုတာတစ်ခုတည်းပေါ့ နှစ်ခုမဟုတ်တော့သုံးခုဆိုတာဟုတ်လားသုံးခုဆိုတာဟုတ်ခုတည်းပဲခွဲလို့တော့အဲဒီရင်းတက်တဲ့တရားကိုအတန်ရှုပ်အဲဒီလိုပဲဆက်ကြပါလားဆမ် take is rupa materiality as attack they believe this as again and again. Samadhi Pasati. That means again and again they see or take this materiality, rupa, as atta, self or soul. In this world, some people or those people take rupa as jiva atta, a living entity, self or soul. Because rupa is atta and atta is rupa. Now, rupa and atta are not different. They are one and the same. For example, in the body, there are these physical phenomena. Hardness, softness, cohesion, water liquidity, uh, solidity, heat, cold, stiffness, tension, movement. All these are taken as ada. So rupa is taken as atta and atta is rupa. Advaya. Advaya, that's an expression. Advaya. Advaya. Advaya. That's an expression that is not, not two. They are not uh, different. They are not uh, different, differentiated as two. They, that means they are just one. One and the same. They are not separate. ဥမာဖြင့်ဘာလဲဒီလဲဆိုလို့ရှိရင် စီမီများသို့မဟုတ်ပြောင်းနိုင်မီများထုံးကြီးထားတောက်ကောင်းအဲ့လိုထုံးကြီးထားတဲ့စီမီပါအဲမီးတောက်ကြီးပဲစီမီတောက်ကလေးပါမီးတောက်နဲ့အဆင်းဆိုတာခွဲပြအဲ့တော့မီးတောက်ကြီးပဲအဆင်းအဆင်းနေပြီးမီးတောက်တသားလေးယူထားတာပဲခွဲဘူး မီးတောင်းတဲ့စီလေးကိုအပ်သွားရအောင်နှမျိုးမဟုတ်တစ်မျိုးတည်းပဲလို့ယူဆတယ်လို့ပြောတယ်ဆိုဒီမဲ့တချို့ပုဂ္ဂိုလ်ကရုပ်တဲ့တဲ့ကိုအတ္တဆိုရင်ခါရွယ်ပါတဲ့အမြင်နဲ့ကြည့်တော့တယ်မြင်တော့တယ် example given in the text is uh, like a, a flame or a candle the flame and the appearance, appearance of the light. They are not different. They are one and the same. They are not separate, Advaya. So also, Rupa and Atta are taken wrongly as one and the same. ဒါကရုပ်ပေါ်မှာရုပ်နဲ့အတ္တနဲ့အတ္တဝါရပေါ့။ဒီမျိုးမကွဲဘူးနဲ့တမျိုးတည်း တသားလေးပေါ့လွယ်ပါတဲ့အမြင်နဲ့ယူဆဖို့နောက်တစ်ခုကရူပဝန္တံဝအတ္တနာဝါဒနီအတ္တနာ အတ္တနာအတ္တကိုရူပဝန္တာရုပ်ရှိရုပ်ရှိရဲ့ခုရုပ်ရှိရေခုသမဏေပတ္တိဘာမှရှိတယ်ရုပ်ရှိတယ်ဆိုတော့ရုပ်သဘောဆိုတာပေါ့ရုပ်ရှိတယ်ဆိုရုပ်ရှိတယ်သဘောဆိုတော့ရုပ်နဲ့နာသမျိုးထဲမှာဆိုလို့ရှိရင်ရုပ်ရှိတော့အရာဆိုလို့ရှိရင်နာမည်ပြရတာအဲဒီနာတရားကိုအတ္တလို့ဆိုတာဥမာအဖြစ် အရေးရှိတော့ဖြစ်တယ်အရေးရှိတော့ဖြစ်ပြန်ဆိုတော့အဲတစ်ပင်ကနေပြီးတော့အရေးဖြစ်ရတာတစ်ပင်တခြားအရေးတခြားဒါမျိုးပေါ့ရုပ်ရှိတော့နန္တရားရုပ်ရှိတော့နန္တရားကိုပဲဒီအတ္တလေးဆက်တော့နာနာဘလိဖ် is uh, the Nama, which has rupa, is taken as atta. Just like a tree and a shade. The tree which has a shade. Nama, which has rupa. Just like the, uh, the tree which has a shade. This Numa, nama which is, rupa, which has rupa is taken as atta. That means nama is taken as atta. ဒီတရားဘာကအတိစိတ်ကသူကအဲလွတ်လွတ်ရှားရှားပါလိမ့်တယ်။ကြံစီစဉ်းစားတဲ့သဘောလေးရှိတာ။ယုတ်ကတော့အဲ့ဒီလိုအတိသဘောလေးကိုမပါဘူးဆိုတော့တိတတ်တဲ့အနန္တရားရဲ့တိရအနေနဲ့သာသူကဖြေရှားပါလိမ့်။ဒါတော့ယုတ်သဘောကိုတော့ယုတ်လို့တော့ယူဆတယ်။အတ္တလို့ယူဆတယ်။ သို့တော့အဲ့ဒီရုပ်ကိုကူးနေတဲ့လှုပ်လှုပ်ရှားရှားတိတတ်တဲ့သဘောလေးကအဲတိတတ်တဲ့သဘောလေးကတစ်ပင်ကအရေးထွက်တယ်ပေါ့ရုပ်ကနေပြီးတော့အရေးထွက်လာဒီထားမျိုးဒီလိုယူဆပြီးတော့အဲ့ဒီနန္တရားလေးကိုပဲရုပ်ကိုကူးနေတဲ့နန္တရားလေးကိုပဲအတ္တဒီလိုယူဆလိုက်တယ်ရုပ်ရှိရဲ့ရုပ်ရှိရဲ့အနန္တရားကိုအတ္တလို့ဆိုတာအဲဒါကအာ စိတ်တရားကိုမှအတ္တမိစသည်တစ်မျိုး In the materiality that is body or rupa, this consciousness is the uh, is a moving thing. It when uh, it plans, thinks, imagines, and so on. This consciousness, which which is uh, dependent on rupa. But just rupa only has no consciousness. But this consciousness, which is nama, is based, is located in rupa. So rupa is the location of consciousness. And uh, though rupa is not taken, this is another view. Although rupa is not directly taken as atta, this consciousness, which is dependent on, which is located in rupa, is taken as atom. Just like the tree has a shape, or the shape belongs to the tree, so also consciousness belongs to rupa. Rupa has consciousness. Just like, just a shade, uh, the tree which has a shade, so also consciousness which has rupa. this consciousness depends on rupa, location, it is located in rupa. So this nama, which is located, which is based on rupa, based on rupa, is taken as atta. Nama, which is rupa, just like the tree, which is a shape. nama, which is rupa, is taken as atta. Atta niwa rupa. ဟိုကတဏိအတ္တယူဆကိုဒီအတ္တနိအတ္တနဲ့အတ္တဘောနဲ့ရူပံယုတ်ဒီလိုဘောအတ္တမှာတည်နေတဲ့ယုတ်ဒီလိုဘောကယုတ်ရှိတော့အတ္တလို့ယူတယ်ကြည့်ရတော့အတ္တဘောမှာယုတ်ဒါလည်းပဲနတ်သဘောကိုပဲအတ္တလို့ယူဆပြီးတော့ပြောရတာပါပဲအတ္တကကြာတန်းတဲ့သဘောရှိတာအတ္တမှာပြီးနေတဲ့ယုတ် ပူလိုက်တွေးလိုက်အေးလိုက်တောက်လိုက်တင်းလိုက်လှုပ်လိုက်မျက်စိရုပ်နားရုပ်စသည်ဒါတွေဒါတွေကအတ္တမှာကုညီရတယ်ဥပါရေဘာနဲ့တူလဲဆိုလို့ရှိရင်ပုပ္ပသမိခန္ဓာဝိယပုပ္ပသမိပန်းပွက်နဲ့ခန္ဓာဝိယအနတ်ပန်းကတခြားအနတ်ကတခြားအဲ့ဒီပန်းကဘယ်မှာကင်းနေလဲပန်းပွက်မှာကင်းပန်းမြင့်မှာတီးနေတဲ့အနတ် အခုရုပ်ဆိုတာရှိတယ်ခန္ဓာမျိုးအဲဒီရုပ်တွေကဘယ်မှာတည်နေလဲရုပ်တွေကအတ္တမှာတည်နေတယ်အတ္တပြည့်တယ်ဒီလိုဒါလည်းပဲနန္တရားကိုအတ္တလို့ယူဆပြီးတော့အဲတမျိုးယူဆ꿰သွားတယ်ဆိုတော့အတ္တနိဝါရုဟံ that is the expression this is another view that is the rupa which is dependent on atta. Previously atta which is dependent on rupa. Now rupa which is dependent on atta. Another way around. This is also another view concerning nama. Taking nama as atta. Such as heat, cold, stiffness, tension, eye, ear, and all these things are dependent on atta this is the, these are the natures of, this is the mental natures which are dependent on atom. Just like uh, the flower and the scent, although they are separate, the scent or the smell depends on the flower. So also this atta which is dependent on rupa. This is another uh, view of at nama, taking nama as atta. Yeah, rupa samayawa atta. Wa atta is our denu. Rupa samay yau ne atta na atta. Wa atta samani samani wa sati. Fama shui. Bema le ni ne. Chi. Itu လောကမှာတချို့ပုဂ္ဂိုလ်ဟာ နန္တရားတက်တဲ့ကိုနန္တရားကိုပဲအတ္တလို့ယူဆတယ်။အဲဒီအတ္တကဘယ်မှာပြီးနေတဲ့အတ္တလဲဆိုရုပ်မှာပြီးနေတဲ့အတ္တ။ရုပ်တော့ရှိရရှိတယ်။ဒါနဲ့အဲဒီအဲအဲဒီရုပ်ပါကအတ္တပြီးနေတယ်ဆိုတဲ့သဘောပေါ့။ဒီမှာပြဘာနဲ့တူလဲဆိုလို့ရှိရင်ကရန္တကိမနိဝိယပရမယထဲ့ကျုပ်ကပရမယရဲ့ အဲ့ဒီပရမညာကဘယ်မှာရှိနေတယ်ဘယ်မှာပြီးနေတယ်ကျုပ်ထဲမှာတည်နေကျုပ်ထဲကျုပ်ကျုပ်နဲ့ခန္ဓာပရမညာနဲ့တခြားစီပေါ့ပရမညာကကျုပ်မှာပြီးနေတယ်လို့ထို့အတူပဲအတ္တကလည်းပဲရုပ်မှာပြီးနေတယ်အတ္တဒီလိုယူဆတယ်တော့ပါပါဒါကအတူပါတူခုနကအတ္တနိဗ္ဗာန်ပါ ဟောရူပသမိန်ကိုအတ္တနာခုနအတ္တကိုနှီးနေတဲ့ရုပ်တရားကရုပ်ကိုနှီးနေတဲ့အတ္တ the first one is uh, rupa, which is dependent on atta. There's another way around. Atta, which is dependent on rupa. Atta, which is located or dependent on rupa. Now some, this is another view of taking nama as atta. Where is it located? Where is it, uh, does it depend, on what is it, is it depending? It is depending on rupa. Like uh, the example analogy of a casket and uh, ruby. Ruby, a special stone which is uh, you know, kept, kept uh, very preciously in a small box casket. So these two are separate, but the ruby is dependent on the little box or basket. So also, atta, this atta is dependent on rupa. This is Yokhana Boha, အဲ၄မျိုးပဲဝေဒနာနဲ့အတ္တတစားတွေယူဆတာပြီးတော့ဝေဒနာရှိတော့အတ္တလည်းယူဆတာပြီးတော့အတ္တကဝေဒနာဝေဒနာသို့မဟုတ်အဲဝေဒနာမှာအတ္တဝေဒနာမှာအတ္တအတ္တအတ္တကဝေဒနာသို့မဟုတ်ဝေဒနာကအတ္တယုတ်ယူဆတယ်ပေါ့အဲဒီလိုလေးမျိုးကိုပြောတော့တယ်။ဆင်ညာလည်းဒီတိုင်းပဲ၊သင်္ခါရလည်းဒီတိုင်းပဲ၊ဝိညာဉ်လည်းဒီတိုင်းပဲ So this is how the Rupa and Atta has taken us. Uh, rupa has taken us Atta. The four kinds. You know, rupa uh, has taken us Atta in four ways, as has been explained. And so also in Vedana, Vedana Khanda, the feeling aggregate, these four things occur. Like Vedana and Atta are the same. And Atta which has been enough. And uh, other when, which uh, is dependent on atta and uh, atta which is dependent on vedana. vedana. In this way, there are four kinds in the feeling aggregate. Same thing with sanya, perception aggregate, sankara, formation aggregates, and vijnana the consciousness Thus, in each of these five khandas, there are four ways by which one holds the view of atta. And since there are five khandas, five into four gives 20 Sakadatis. That is what we say about solution. That is what we say about solution. That is what we say about Sakadatis. We say about it. Totapati mele we say about it. Sakadatis. ပိုက်ရှင်ပေါ့စက္ကရာတိရှိတာပေါ့နော်ပုထုမြောင်များစွာသောစက္ကရာတိရှိ20တို့ကိုဇဏဖြစ်စီသူအမျိုးမျိုးအထွေတွေတော့စက္ကရာတိရှိ20ကိုဖြစ်စီစက္ကရာတိ20ဖြစ်စီသူဆိုလို့ရှိရင်ပြည့်အောင်လုပ်တယ်ဆိုတော့ဖြစ်လာတဲ့ဟာသူရှိနေသေးတာပေါ့မပယ်သေးလို့ရှိနေသေးတယ်ဆိုတဲ့သဘောထားအလိုလိုပြည့်အောင်ပါ Thus, uh, this Buddha has given us uh, having many and various views of individuality unremoved. Since uh, he has not got over this Sakha with the realization of the first knowledge, is said to have or uh, to cause many and various saga deities. As Puttu means many and various or multitude in terms of kinds and quality of saga deity, views of individuality, and jana causing or producing. Or if one produces or causes, that means one has. Or these janas have possess these uh, many and various views of individuality. You ပြောခဲ့တဲ့စကားအရဆိုလို့ရှိရင်အမျိုးမျိုးသောခိရိတာတွေကိုဖြစ်ပွားစီတတ်လို့ကုလကျနာလို့ခေါ်တယ်လို့အမျိုးမျိုးသောမပရာသေးတဲ့စက္ကရာဒိဋ္ဌိရှိနေသေးလို့ ကုလိုချင်တာကုလိုချင်တာလို့ပြီးပါတယ်ဆိုတာကကုလိုချင်ဒီဘုံဆက်နေမျိုးတွေကနှစ်မျိုးတော့တို့ချုပ်လို့ရှင်းတယ်လို့ပြောတယ် Just as uh, Purujana is called as such because one, he or she, or uh, they produce many and various corruptions, kilesas. So too, because they have many views or many various views of individually unremoved, they are called puttajanas. So there are 12 kinds, 12 aspects, or 12 <coughs> distinctive characteristics of puttajana. We have covered two. နောက်တတိယအနည်းကတော့ပုထုသတ္ထာရဏမုခ္ခလောကိကာတိမုခ္ခလောကိကာတိပုထုဇနာပဲ ဥထုဆတ္တရဏအမျိုးမျိုးသောဆရာတို့ဤမျိုးမျိုးသောလမ်းပြဆရာတို့ဤုခုလောကိကဒုက္ခဆိုမျက်နှာပါခုလောကိကမောကြည့်နေတတ်ကုန်ပိရိချိုရောက်ပုရိဇနာပုရိဇနာတွေကုထုအမျိုးမျိုးသောဆရာတို့ရဲ့မျက်နှာကိုကြည့်ရတယ်ဆိုတော့ဆရာတမျိုးနဲ့မပြီးသေးဘူး ကိုဆရာကောင်းလို့ဒီဆရာကောင်းလို့ကိုဆရာကြီးကမှန်လို့ဒီဆရာကြီးကမှန်လို့အဲစစ်မှန်တဲ့နီလာမတွေ့သေးလို့တော်ရမှန်းပြီးတော့ပေါ့ဒီလိုပဲတရားမှရှာဖွေရဖို့ပြောမမကန်နဲ့လမ်းလျှောက်တော့လမ်းမှာလမ်းမှာမလျှောက်တော့စခန်းမှာမရောက်ဘူးပေါ့လမ်းလွဲလျှောက်တော့စခန်းလွဲရင်ရောက်သွားတယ်ဒီလိုပါ ဆရာတယောက်နဲ့မရှင်းနိုင်အစားဆရာတယောက်အမျိုးမျိုးကြောင်းလွှဲပြီးတော့ဒီလိုပဲဆရာကြတာဒါဆရာတယောက်ရှင်းကမိပြီဆိုလို့ရှိရင်ဆရာတွေကိုအားလာပြီးတော့ဒီလိုမျက်နှာကြည့်ပြီးတော့ဆက်ဆံရမျိုးလည်းရှိတော့တချို့လည်းပဲဆရာဆွဲနဲ့ပန်နိုင်လို့ဖြစ်တော့လည်းရှိတယ်ဆရာကပြောတဲ့ဆက်လည်းလေးတွေသဘောကျတယ်မခွာနိုင်လည်းရှိတယ် Our A our distinctive distinction our distinctive characteristics of Pradana is

look look at, facing, looking to the face of many teachers, looking to the face. One is not uh, satisfied with one teacher unless one has found the right, one is on the right track, unless one has found the right teacher or the right practice, one will go on looking for one teacher one after another, going in search of teachers here and there, not being satisfied with one teacher. If they are on the wrong path, they will get the wrong destination. Wrong path leads to wrong destination. Because they are not satisfied with one teacher, they jump from one teacher to another. But when they get to one teacher, because they have some obligations, they are obligated, but they cannot get away, move away from this teacher. So they have to stick to this teacher for some time cannot go away from such teachers. Thus, they move on from one teacher to another. And putu many Channa teachers, they have, they take to the face of many teachers, thus they possess or have many teachers. ကမ္ဘာလောကကြီးမှာဒီဥစ္စာအမျိုးမျိုးရှိပါတယ်ဒီစာမျိုးမျိုးရှိတယ်လို့ရှိရတာလည်းပဲအဲ့ဒီဥစ္စာတွေကိုတီထွင်တဲ့ဆရာတွေကလည်းတမျိုးတည်းမျိုးမျိုးဆရာဆိုလည်းပဲဤဆိုင်ရာအဲ့ဒီဥစ္စာတွေတိုက်ရပုဂ္ဂိုလ်သူပြေကံမျိုးရှိကြတယ်ဆရာတယောက်နဲ့အားမရလို့ သူ့ဘာသူအလိုလိုကြောင်းလာတယ်ရှိပါတယ်ဆရာဆရာကြီးကမကျေနပ်လို့နှင်ထုတ်လို့အခြားဆရာကြီးရှင်းကပ်သွားတာအခြားဆရာကြီးရောက်သွားတယ်လို့လည်းရှိပါတယ်မျိုးမျိုးပါဲ့တော့ဆရာအမျိုးမျိုးတွေရှိတယ်ဆိုတာဘုရားမပွင့်နေတယ်ဘုရားပွင့်လာတော့လည်းပဲဒီတိုင်းပါပဲဆရာမျိုးမျိုးတွေရှိရတာဘုရားရဲ့တပည့်တွေ တကယ်လက်ပြီးတရားအမထဝါဒီလိုတရားမှမတွေ့သေးတဲ့ဘုရားတာဝကတွေတချို့တာဝကတွေကိုယ်လည်းဆရာဘုရားဖြစ်ပြီးတော့အခြားတိတ်ကြီးဆရာကြီးနောက်လိုက်သွားတာလည်းရှိပါတယ်တိတ်ကြီးဆရာကြီးရဲ့ဆရာကြီးရဲ့တပည့်လည်းပဲဘုရားထာမောက်ရောက်ပြီးတော့လာတာလည်းရှိပါတယ်တဖန်ဘုရားထာမောက်ကနေတိတ်ကြီးဆရာကြီးပြန်သွားတာလည်းရှိပါတယ်ရိုးရိုးပါပဲဆရာကြီးရဲ့တရားရတယ် ပြီးတော့တရားတွေကျင့်လောက်တဲ့ဒီအာမထုတ်ရလေးကိုဆိုရင်သာသနာရဲ့အနှစ်သာရဘုရားဆုံးမရဲ့အနှစ်သာရကောင်းကောင်းမသိသေးတော့ဒီတရားမှာဒီတရားဆိုတာပေါ့တရားမှမမြင်သေးတော့ဒီတရားမှာဒီတရားဆိုတာအတိအကျမဆုံးဖြတ်နိုင်ဘူးအဲတော့လက်တွေ့ကျင့်သုံးလို့ရရှိတဲ့သိရတဲ့တရားမတွေ့သေးဘူးဆိုလို့ရှိရင်ဒီတရားမှကိုဖော်ထုတ်တော်လို့တဲ့ဆရာမှလည်းမတွေ့သေးဘူးလို့ဆိုတော့ ပြီးတော့ညီညွတ်ညွတ်နဲ့အားထုတ်လို့ဆရာမမတွေ့သေးရင်ဒါဒီနေ့ကမကောင်းသေးဘူးကိုကြီးကကောင်းတယ်ဆိုတော့ခုံခုံလို့တမျိုးပြီးတမျိုးကိုလိုက်ပြီးတော့ပြီးတော့တွေးဆတယ်လို့ပေါ့ဆံပြီးတော့လိုက်ပြီးအဲ့ဒါဒီအဲ့ဒါဆရာမျိုးကြီးရဲ့မျက်နှာကိုကြည့်ရတယ်ဆိုတော့သူရဲ့အယူဝါဒကိုအဆုံးအမလိုက်ရတယ်ဆိုတဲ့အတိတ်ကိုပြပါတယ်